ရှင်ယောဟန်ခရစ်အခန်းကြီး21အငယ်1မှ6တဖန်ယေရှုသည်တိဘေရိအိုင်နာမှတပည့်တော်တို့အားကိုကိုပြတော်မူ၏ပြတော်မူသည့်အကြောင်းအရာဟုမူကားရှိမုန်ပေတုနှင့်ဒီဒုမှုဟု အမည်ရှိသောတောမဂါလိလဲပြည်ကာနမြို့သားနာသနီလဇေဘေဒဲဤသားနှစ်ယောက်အခြားသော တပည့်တော်နှစ်ယောက်တို့သည်အတူရှိကြ၏ရှိမုန်ပေတုက အကျွန်ုပ်သည်ငါဖန်သွားမည်ဟု ဆိုလျင် ထိုသူတို့ကအကျွန်ုပ်တို့လည်းလိုက်မည်ဟု ပြောဆိုသည်နှင့်ထွက်သွားကြ၏ချက်ချင်းလှေထဲသို့ဝင်၍ထိုညတွင်တကောင်ကိုမျှမရကြနန်နှင့်ရောက်သောအခါယေရှုသည်ကမ်းနားမှရပ်တော်မူ၏တို့ရတွင်ယေရှုဖြစ်တော်မူသည်ကိုတပည့်တော်တို့သည်မတိကြယေရှုကလည်းချစ်သားတို့စားစရာတစုံတစ်ခု ရှိသလိုဟု မေးတော်မူလျင် မရှိပါဟု ပြန်ပြောကြ၏ တဖန်ယေရှုကလှေလက်ရဘက်၌ပိုက်ခွန်ကိုပြစ်ချလော့တိုတို့ပြုလျင်ရလိမ့်မည်ဟု မိန်တော်မူသည့်အတိုင်းထိုသူတို့သည်ပြစ်ချ၍များစွာသောငါးတို့ကိုအုပ်မိသောကြောင့်ပိုက်ခွန်ကိုဆွဲ၍မရနိုင်အငယ်ခုနှစ်မှ14ထိုအခါယေရှုချစ်တော်မူသောတပည့်တော်ကငါတို့သခင်ပေသည်ဟု ပေကျူအားပြောဆို၏သခင်ဖြစ်ကြောင်းကိုရှိမုန်ပေကျူသည်ကြားလျင် အဝတ်ကိုမခြုံဘဲရှိလျက်အပေါ်အင်ကြီးကိုသာဝတ်စည်း၍အိုင်တဲသို့ဆင်းလေ၏အခြားသောတပည့်တော်တို့သည် ကန်းနှင့်မနီးမဝေးအလံ90လောက်ကွာသည်ဖြစ်၍ငါးမြန်းနှင့်ပိုက်ခုံကိုဆွဲငင်လျက်လှေစီး၍လာကြ၏ကုန်းပေါ်သို့ရောက်သောအခါမိခဲပုံကို၎င်းကင်ထားသောငါးကို၎င်းမုံကို၎င်းတွေ့မြင်ကြ၏ယေရှုကလည်း ယခုရသောငါအချို့ကိုယူခဲ့ကြဟုမိန်တော်မူ၏ရှိမုန်ပေတုသည်လေပေါ်သို့တက်၍ငါကြီး153ကောင်နှင့်ပြည့်လျက်ရှိသောပိုက်ခွန်ကိုကုန်းပေါ်သို့ဆွဲတင်လေ၏ထိုမြတ်လောက်များတော်လဲပိုက်ခွန်သည်မစုံမပြတ်ရှိ၏ယေရှုကလည်းလာ၍နာနဲ့စာကိုစားကြလော့ဟုမိန်တော်မူ၏သခင်ဖြစ်တော်မူကြောင်းကိုတပည့်တော်တို့သည်သိကြသောကြောင့် ကိုတော်သည်အဘယ်သူနည်းဟု၍တစုံတယောက်မျှမမေးမလျှောက်ဝန်းကြယေရှုသည်လာ၍မုံနှင့်ငါးကိုယူပြီးလျင်သူတို့အားပေးတော်မူ၏ထိုပြတော်မူခြင်းကယေရှုသည်တေခြင်းမှထမြောက်တော်မူသည့်နောက်တပည့်တော်တို့အားကိုကိုသုံးချိန်မြောက်သောပြတော်မူခြင်းဖြစ်သည် အငယ်15မှ19နာနစ်စာကိုစားကြသည့်နောက်ယေရှုကယောနာ၏သားရှိမုန် ဤသူတို့သည်ငါကိုချစ်သည်ထက်တင်ဒီတာ၍ချစ်တော်ဟုရှိမုန်ပေကျူအားမေးတော်မူလျင်ဟုတ်ပါ၏သခင်ကိုရောကိုအကျွန်ုပ်ချစ်သည်ကိုကိုရောတိတော်မူ၏ဟုလျှောက်တော်ငါ၏တိုးတငယ်တို့ကိုကျွေးမွေးလောဟုမိန်တော်မူ၏တဖန်ယေရှုကယောနာ၏သားရှိမုန်တင်ဒီငါကိုချစ်တော်ဟုဒုတိယအချိန်မေးတော်မူလျင်ဟုတ်ပါ၏သခင်ကိုရောကိုအကျွန်ုပ်ချစ်သည်ကိုကိုရောတိတော်မူ၏ဟုလျှောက်တော်ငါ၏တိုးတို့ကိုထိန်လောဟု မိန်တော်မူ၏။ယေရှုကလည်းယောနာ၏သားရှိမုန်တင်ဒီငါ့ကိုချစ်တော်ဟုတတိယအချိန်မေးတော်မူလျင်တင်ဒီငါ့ကိုချစ်တော်ဟုသုံးချိန်မြောက်အောင်မေးတော်မူသောကြောင့်ပေတုသည်စိတ်နာသဖြင့်သခင်ကိုယ်တော်သည်ခတ်သိမ်းသောအရာတို့ကိုတည်တော်မူ၏ကိုယ်တော်ကိုအကျွန်ုပ်ချစ်သည်ကိုကိုယ်တော်တည်တော်မူ၏ဟုလျှောက်တော်ယေရှုကငါဤတိုးတို့ကိုကျွေးမွေးလောငါအမှန်ကန်ဆိုဒီကသင်သည်ပြိုသောအသက်ရှိစဉ် ကိုကိုကိုပတ်စည်း၍အလိုရှိရာအရရသို့တွာလာတတ်၏တင်းဒီအိုသောအခါလက်နှစ်ဖက်ကိုဆန့်ပြီးလျင်သူတစ်ပါးသည်တင့်ကိုပတ်စည်း၍တင်းအလိုမရှိရာအရသို့ယူသွားလိမ့်မည်ဟုမိန်တော်မူ၏ထိုသို့မိန်တော်မူသောအဘယ်သို့သောတည်ခြင်းအပြင်ပေကျုသည်ဘုရားသခင်ဘုန်းတော်ကိုထင်ရှားစေမိအရိတ်ကိုပေးတော်မူ၏ထိုသို့မိန်တော်မူပြီးမှငါနောက်သို့လိုက်လော့ဟုပေကျုအား မိန်တော်မူပြန်၏အငယ်20မှ25ယေရှုချစ်တော်မူ၍အထက်ကညစာစားသောအခါ၌ရင်တော်ကိုမှီ၍လျောင်းလျက်သခင်ကိုရော့ကို အနံသောသူကအဘယ်သူနည်းဟုမေးသောတပည့်တော်သည်လည်းနောက်တော်သို့လိုက်တီကိုပေကျုသည်လှဲ့၍မြင်လျင် သခင်ဤသူ၌အဘယ်သို့ဖြစ်ပါလိမ့်မည်နည်းဟု မေးလျှောက်တော် ယေရှုကငါကြွလာသည်ကာလတိုင်အောင် ထိုသူကိုနေစေခြင်းငှာငါအလိုရှိလျင်တင်သည်အဘယ်သို့ဆိုင်သနည်းတင်မူကားငါနောက်သို့လိုက်လို့ဟုမိန်တော်မူ၏ထိုစကားတော်ကိုထောက်လျင်ညီကိုတို့ကထိုတပြည့်တော်သည်မတေရဟုအနှံ့ပြားပြောဆိုကြ၏သို့တော်လည်းထိုသူသည်မတေရဟုယေရှုမိန်တော်မူသည်မဟုတ်ငါကြွလာသည့်ကာလတိုင်အောင် ထိုသူကိုနေစေခြင်းငှာငါအလိုရှိလျင်တင်သည်အဘယ်သို့ဆိုင်သနည်းဟု မိန်တော်မူသည်ထိုတပည့်တော်ကဤအကြောင်းအရာတို့ကိုတက်တည်ခံ၍ရေးထားသောသူဖြစ်၏သူ၏တက်တည်ခံချက်မှန်သည်ကိုငါတို့သိကြ၏ယေရှုပြုတော်မူသောအခြားအမှုအရာ အများရှိသေး၏ထိုအမှုအရာရှိသမျှတို့ကိုအတိအချာရေးထားလျင်မြေကြီးမဆန့်နိုင်အောင် ကျမ်းစာများပြားလိမ့်မည်ဟုထင်မှတ်ခြင်းရှိ၏ရှင်ယောဟန်ခရစ်ဝင်ပြည်၏